သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တော်လာပြီကျော်10ရက်2021ခုနှစ်ဒီဇင်ဘာလ28ရက်နေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်ထေရီမတို့ဤပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအပိုင်းလေး Mahabharata Gormi Therima said, Tadati Vaimita Tapa Pritata Kadensali Avasa Yekatan Adi Atulati Prakamasa မိရေဂေါရမီကြီးမြတ်စွာဘုရားရဲ့တိုက်တွန်းချက်အရာ တကူမြူးမြူးဖန်ဆင်းပြီးတော့ပြတာအမဓမ္မအောင်ဝဲကောင်းလောက်အောင်တကူပြတာကိုကြည့်ရှုကြည်ညိုကြရတဲ့ပြိတ္တတွေဟာအတော့ကိုအံ့ဩကြတယ်ဒီလိုစွမ်းတကူရှိမယ်လို့မထင်ကြဘူးပေါ့သက်တော်120အရွယ်ထေရီမကြီးက စွမ်းတကုမျိုးစုံပြလိုက်တဲ့လက်တွေ့မြင်ရတဲ့ပရိသတ်တွေဟာလက်ဟုတ်တချီချီနဲ့နေပြီးတော့ဒီလောက်ထူးခြားတဲ့အစွမ်းတကူတွေအဝက်ကောင်းတဲ့အစွမ်းတကူတွေကိုဖားချောင်းလုံနိုင်တာလေအဲ့တော့ပါရမီဘဝကို မေးတာပဲဖြစ်တယ်ပေါ့ဘယ်လိုပါရမီတွေဖြည့်ခဲ့လို့ ဒီလိုထူးချွန်ပြောင်မြောက်တာလေလို့ပိဋကမေးမြန်းတဲ့အခါမှာမဟာဇာတိကောရမီကသူ့ရဲ့ပါရမီဘဝတွေနဲ့ပတ်သက်ပြီးတော့ပြောတာအဲ့တော့စဉ်းစားမှာလူတိုင်းလူတိုင်းဟာလည်းပဲဘဝတန်တည်းမှာကြာရှည်စွာကျင့်နေကြကြပြီးသားဖြစ်တယ်ပေါ့ ထူးခြားတဲ့ကုသိုလ်ကောင်းမှုတွေပြုထားတဲ့ပုဂ္ဂိုလ်တွေဟာထိပွားမှာထူးချွန်တာပဲထူးခြားတဲ့ကုသိုလ်ကောင်းမှုမပြုခဲ့တဲ့ပုဂ္ဂိုလ်တွေကလည်းထိပွားတာမန်ပုဂ္ဂိုလ်ပဲဖြစ်တယ်ဒါကြောင့်မို့မိရေတို့ဂေါရမီရဲ့လောက်ထူးထူးခြားခြားနဲ့ရသဗျာရဲ့မိရိုးတော်ဖြစ်ခြင်းထူးခြားတဲ့ တကောအိဒီဘတ်တွေနဲ့ပြည့်စုံခြင်းဆိုတာတာမန်အနေထားနဲ့ဖြစ်တာမဟုတ်ဘူးအဲဒါကြောင့်မို့သူ့ရဲ့ပါရမီဘဝတွေကိုပါရမီဖြည့်ခဲ့တဲ့ဘဝတွေကိုပြန်ပြီးတော့သူကိုယ်တိုင်ပြောပြခဲ့တာအဲ့ဒီပါရမီ ဖြည့်ခဲ့တဲ့ဘဝတွေရဲ့အကြောင်းကို ပြောတာမဟုတ်အပဒါနာလို့ခေါ်တယ်အပဒါနာဆိုတာစရိယာအဲ့တော့လောကဟာမလောက်ခဲ့ရင်ဘာမှမဖြစ်ဘူးလောက်ခဲ့မှဖြစ်တယ် ဒီဘဝမှာထူးခြားပြောင်မြောက်တဲ့ပုံကိုယ်တွေကလောက်ခဲ့တဲ့ပုံကိုယ်တွေထူးချွန်တဲ့ပုံကိုယ်တွေကခုလောက်ခဲ့တဲ့ပုံကိုယ်အဲဒါကြောင့်မိရွေတော်ဂေါရမီကသူ့ရဲ့ပါရမီဘဝကိုပြောတယ်ဘဝတန်တရားဟာရှေလျာတော့ပါရမီဘဝရဲ့အစာကတော့သိကြည့်အရှိကြီးမဟုတ်ဘူးတန်တရားကတော့ရှေ့တယ်ပါရမီဘဝကဒီလောက်ရှေ့ကြမှာရှေ့မယ်နော် အဲ့တော့သူ့ရဲ့ပါရမီဘဝဟာဘယ်တော့မှစရုံဆိုဒီဗဒကဘာကနေနောက်ပြန်ပြီးတော့ရေးတွက်လိုက်လို့ရှင်ကဘာတသိန်းကဘာတသိန်းကာလမြတ်စွာဘုရားရဲ့ပါရမီဘဝက၄သင်္ချေနဲ့ကဘာတသိန်းရှိတယ်အဲ့တော့၄သင်္ချေဆိုတာကိုဖဲလိုက်ပြီးတော့မိရွေးတော်ကြီးရဲ့ပါရမီဖြည့်ခဲ့တဲ့ဘဝ ကဘာနဲ့ပြောရမှာဘဝနဲ့ပြောလို့လည်းမရဘူးကဘာတသိန်းဒီဗရက်ကဘာကနေနောက်ပြန်ရေတွက်လိုက်တဲ့အခါမှာလွန်ခဲ့တဲ့ကဘာတသိန်းကတသိန်းမြောက်ကဘာကပဒုမုဒ္ဒရာဆိုတာမြတ်စွာဘုရားပွင့်တော်မူခဲ့တယ်အဲ့ဒီကစပြီးသူ့ရဲ့ပါရမီဘဝစတင်တယ်လို့ဆိုတော့ဒီလိုပြောတော့ ကဘာတသိန်းဟိုဘက်က तू မဖြစ်ခဲ့ဘူးလို့ပြောတာမဟုတ်အဲ့ဒီတော့လည်းဖြစ်ခဲ့ပါပဲဒါပေမဲ့အဲ့ဒီတော့ကပါရမီဘဝတွေမဟုတ်ဘူးတာမန်ဘဝတွေကိုစဉ်းစားကြည့်လေတာမန်ဘဝတွေကဘလို့များမလဲဆိုတာစဉ်းစားကြည့်ငါကလေးတွေငါဘဝနဲ့တာမန်ဘဝလာခဲ့တဲ့ပုံကိုယ်တွေပါကြည့်လိုက်ငါဥလေးဘဝနေငါမဖြစ်ဖဲနဲ့ ဥပဝါတွေမဲ့အစာခံရတဲ့ဟာတွေဘဝပေါင်းမလို့များမှမသိဘူးကျဲဥစားတဲ့အခါတတိထားကြည့်ကျဲဥကအကောင်တော့မဖြစ်သေးခင် ဥပဝါနဲ့ပဲတည်သွားတာသူတို့အဲ့ဒါလို့အမောင်ထဲမှာပဲတရဝပြီးပြင်းပြင်းမဖြစ်ဘဲနဲ့အမောင်ထဲမှာပဲတရေတီအမောင်ထဲမှာပဲတည်သွားတဲ့ဘဝတွေကဘလောက်များမှမသိတာအများကြီးပဲရှိတယ်လေ အဲ့ဒါအမောင်ထဲကနေအမောင်ထဲသွားနေရတဲ့သတ္တဝါတွေဘယ်လောက်များတယ်လူတွေထဲရောမရှိဘူးမဟုတ်ဘူးလူတွေထဲမှာလဲမိခင်ရဲ့ဝမ်းထဲမှာတရေတီတော်လဲပဲမိခင်တော်မသိလိုက်ပဲတဲ့တရေအစ်စ်မှာပဲတက်ပြက်ကျသွားတာတွေတေသွားတာတွေအများကြီးရှိတယ်တရေတီဖို့ရာအတွက် ဝေယောင်းလာတဲ့တ attva တွေဟာသိမ့်ချီရှိတဲ့ထဲကတူနှုတ်ပဲအောင်မြင်ပြီးတော့လူဘဝရောက်တာအဲ့ဒီပုဂ္ဂိုလ်တွေကဘဝပြီးပြင်းပြင်းမရောက်တော့အမှောင်ထဲကနေအမှောင်ထဲပဲဘဝတစ်ခုပြီးတော့ကြတာလေကျက်ဘဝတော့မရောက်လိုက်ဘူးတွန်းတော့မတွန်းလဲရဘူးဥဘဝတဲ့အစားခံလဲရငါလည်းငါဘဝမရောက်ဘူးဥဘဝတဲ့သေသွားတာ လိတ်ကလည်းလိတ်ဘဝမရောက်လိုက်ဘူးဥဘဝရင်သေသွားတာအဲ့ဒီလိုဘဝပေါင်းနေရတယ်အများကြီးရှိတယ်အဲ့တော့ပါရမီဘဝဆိုတာကြတော့အသိဉာဏ်ရှိပြီးတော့ကုသိုလ်ကောင်းမှုလုံးမှ ပါရမီဘဝရနိုင်တယ်အဲ့တော့သူ့ရဲ့ပါရမီဘဝကိုမိရွေးတော်ရဲ့ပြောပြတယ်ပိယိတရဲ့တောင်းဆိုချက်အရပဋိမုဒ္ဒရောနာမစီနောသဗ္ဗဓမ္မေသူစက္ခုမှာ တရားဓမ္မအလုံးပေါ်မှာမျက်စိအမြင်ရှိတော်မူတဲ့ပတုမုဒ္ဒရာဆိုတဲ့မြတ်စွာဘုရားဟာဣဒောတတသဟတာနိကပ္ပိဥပ္ပစ္စိနာယကောတရားလမ်းကြောင်းဘက်ကလူလူလောကကြီးကဘာကြီးကိုဥဆောင်သွားနိုင်တဲ့ပရိမုဒ္ဒရာမြတ်စွာဘုရားဟာ ဒီပါရကဘာကနေနောက်ပြန်ရေးတွက်လိုက်မယ်ဆိုရင်ကဘာတသိန်းကာလကပွင့်ခဲ့တယ်လို့ပြောတယ်အဲ့တော့ဂေါရမဖေရလက်ထက်မှာဒီမဟာသာဝကတွေထူးခြားတဲ့ပါရမီရှင်တွေအားလုံးဟာကဘာတသိန်းကပါရမီဖြည့်ခဲ့တာတွေကျွဲကဘာတသိန်းကစခဲ့တာသူတို့ဘုရားနော်ကဘာတသိန်းကြာမြအဲ့ဒီကစပြီးပါရမီဖြည့်ခဲ့တာတွေမဟာသာဝကတွေအားလုံးပဲအဲ့ဒီက ရှင်သာရိပုတ္တရာရှင်မမောကလန်တို့ကျတော့တသင်္ချေနဲ့ကဘာတသိပါရီဖြစ်ရတယ်သူတော့ပိုစောတယ်တသင်္ချေစောတယ်ပေါ့ကျန်တဲ့မဟာသာဝကတွေအလုံးဟာကဘာတသိပါရီဖြစ်ရတယ်အဲ့ဒီကစပြီးတော့လေ့ကျင့်ကုသကောင်းမှုတွေလောက်လာကြတာလို့သူတို့ဆိုလို့တယ်အဲ့ဒီကမ္မတသိန်းကဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်တဲ့အချိန်မှာ တရဟဟန္တဝတိယသာတာမစ္ဆကုလေအဟုံသဘောပကာရတမ္ပဏိအဋ္ဌိဖိတိမဟာတနိပရိဘုဒ္ဓရမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာဟန္တာဝရီမြို့တော်အဲဒီမှာလည်းဟန္တာဝရီမြို့ရှိတယ်ဟန္တာဝတိယမပြည်မှာပခိုးဟန္တာဝရီလို့ခေါ်တာဟန္တာဝတိ ဟန္တာဆိုတာဟင်းတာဟန္တာဝတိဟင်းတာရှိတယ်ဟင်းတာငက်တွေကျဆာရဖြစ်တယ်အဲ့ဒီဟန္တာဝတိမြို့မှာကျွယ်ဝချမ်းသာတဲ့အမတ်မျိုးစီစဉ်ဥစ္စာတွေပြေဝလို့ပြည်ပြည်ဝဝပစ္စည်းဥစ္စာတွေကျွယ်ဝချမ်းသာတယ်အသုံးဆောင်မျိုးစုံရှိတဲ့ တထေးမျိုးအမတ်မျိုးမှသူပထမုဒ္ဒရာမြတ်စွာဘုရားပွင့်တဲ့ချိန်မှာ လူဖြစ်ခဲ့တယ်ဒါကံကောင်းခြင်းပဲနော်ကံကောင်းခြင်းပဲဖះပွင့်နေတဲ့အချိန်မှာလူဖြစ်တယ်ဖြစ်တဲ့အချိန်မှာတထေးအိမ်ဖြစ်တယ်ဒါကံကောင်းခြင်းပဲသူ့အတွက်ကုသိုလ်ကောင်းမှုလုပ်ဖို့အခွင့်အလမ်းတွေဖြစ်သွားတာပေါ့နော်အဲ့ဒီလိုဖះပွင့်တဲ့အချိန်မှာဖြစ်တော့ ကရာစီပိတုနာတတ္ထေဓာတိကနပုရခတာသူရဲ့ချမ်းရံပုဂ္ဂိုလ်တွေချမ်းရံပြီးတော့သူ့ဖခင်နဲ့အတူတဲ့ရသော်ဗျာကြောင်းသွားတယ်ဒါဖះပွဲနေတဲ့ဆိုရင်ချိန်ဆိုရင်ဖះเจ้าကိုသွားကြတာပေါ့နော်သူလည်းအဲ့ဒီဟန္တာဝရီမျိုးကနေပြီးတော့ရသော်ဗျာကြောင်းတော့သူ့အဖေနဲ့လိုက်သွားတယ်တဲ့ မဟာတာပရိဝါရေနတံဥပိ္ပဆနရမပါတတိဆိုတော့အချာယံနေအများကြီးနဲ့မြတ်စွာဘုရားကြောင်းသွားပြီးတော့မြတ်စွာဘုရားတာဖူးမြင်နေပေါ့အဲ့ဒီမှာသူဖူးတွေ့ရတဲ့မြတ်စွာဘုရားကိုအမှတ်တရပါပြန်ပြောပြဝါသဝံဝိယဝတ္တန္တဓမ္မမေကံအနာသဝံ တရရာဒိဋ္ဌသရိတံရံတိဆာလသမုတ်ဆာလအဲ့ဒီကသူဖိုးမြတ်စွာဘုရားကိုဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားကိုဖူးတွေ့ခဲ့ရတဲ့မြင်ကွင်းလေးကိုသူပြပြတာတရားမင်းကြီးတို့ကြက်တည်ရှိပြီးတော့လူထုပြိတ္တကြီးကို တရားမှုရွတ်သွန်းဖြုတ်ပြီးတော့နေတဲ့မြတ်စွာဘုရားဒါတင်စားပြီးတော့သုံးတာပေါ့မိုးနဲ့ဆွဖြန်းလိုက်တဲ့ဆိုရင်လမ်းသွားတာအပူတွေအေးချမ်းပြီးတော့လမ်းသွားတယ်မိုးရွာလိုက်တဲ့ဆိုရင်အာပတ်ဝန်းကျင်အေးပြီးတော့အလုံးကလမ်းသွားတယ်တပင်တွေလည်းလမ်းသွားတယ်အဲ့ဒါလိုပဲမြတ်စွာဘုရားတရားတရားမိုးရွာသွန်းလိုက်တဲ့အခါမှာတရားနာပရိသတ်တွေကလမ်းနေကြတာ အဲ့ဒါလို့တရားနာပရိသတ်တွေရင်ထဲမှာလမ်းနေအောင်မိုးကြီးရွာပြီးတော့ဆွဖြန်းတယ်လို့ဆွဖြန်းနေတဲ့မြတ်စွာဘုရားကိုတရားမင်းကြီးလို့တင့်တင့်တယ်တယ်မြတ်စွာဘုရားကသူဖိုးတွေးရတယ်တဲ့တရဏဒိဋ္ဌသရိတံရန္တိစာလသမုတ်စလံရောင်ကြီးကွန်ရက်ကြီးကလည်းဖြန့်ကျက်ပြီး မြတ်စွာဘုရားဟိုရောင်တော်ဝန်းကြီးနဲ့ခြံရံထားတဲ့တရတရာသီမှာထွက်တဲ့နေမင်းကြီးနဲ့လည်းတူတယ်ပေါ့ဘုရားဟာလွန်ကျက်သိရှိတယ်ပေါ့တရတရာသီဆိုတာတစောင်းမုံလာရာသီကိုပြောတာတရတရာသီဆိုတာအဲ့တရတရာသီဆိုတာတစောင်းမုံလာကြတော့တိမ်တိုက်တွေကင်းစင်တယ်ဘာကြောင့်တိမ်တိုက်ကင်းစင်တာတော့ဆိုမိုးကုံသွားတာ ဒါမို့တဇမုလညဆိုလို့ရှိရင်ကျဲတွေအကုန်ထွက်တယ်ဆိုတာအမှန်တော့ငကောလည်းမထွက်တာမဟုတ်ဘူးအဲ့ဒီကတိမ်တိုက်တွေကင်းစင်တဲ့အခါကောင်းကင်ဘုရင်ကြည်လိုက်ရင်ဟိုးကျဲအသေးမွားလေးကစားပြီးတော့တိမ်မဖုံးတော့ခြီလင်ပြီးတော့မြင်ကြရတယ်ဒါမို့တဇမုလမှာကျဲဆုံးတယ်ကျဲဆုံးတယ်နဲ့ပြောကြတာမြင်ရတာကိုပြောတာเนาะအဲ့တရရယတိမှာ နေမင်းကြီးကလည်းခါတိုင်းနဲ့ပို့ပြီးတော့အယောင်တောက်တယ်ဒီတစ်ခါတစားမဟုတ်ရောက်တဲ့အခါကျတော့ကြည့်ကြည့်ကြပေါ့ကောင်းကင်ကြည့်လိုက်ရင်ပြလဲလဲကောင်းကင်ကြီးမှာတိမ်တိုက်ကင်းစင်ပြီးတော့နေတယ်တစားမုံလာပြီးညဆိုရင်လူတွေကတော့မေဇနီဘူးတုတ်စားဖို့ပဲတချို့ကတော့အဲ့ဒီလို တင့်တယ်လှပတဲ့ตายလှပတဲ့တစောင်းမုံလာပြီညမှာသမုံတစောင်းမုံလာပြီနေ့မှာထွက်တဲ့နေမင်းကြီးလိုပဲအလင်းအောင်ပို့ပြီးတော့တောက်ပတဲ့မြတ်စွာဘုရားကိုဖူးတွေ့ရတယ်တဲ့အဲဒီတော့ကကျောင်းတော်ရောက်တော့ဖူးတွေ့လေရတယ်အဲ့ဒီဖူးတွေ့လေရတဲ့အခါကျတော့ဒိဋ္ဌဝစိတ်တံပတာတဲ့တော်ဖះဖူးလေရတယ်ဆိုတော့စိတ်ထဲကကျဉ်းနှူးသွားတာ အလွန်ကိုကြည်နူးတာကြည်နူးတဲ့စိတ်ဟာ ဖြစ်ပေါ်ပြီးတော့လာတယ်မျက်စိအမြင်ထဲမှာလည်းဖျားဖူးလိုက်ရတော့စိတ်ကြည်နူးသလိုသုံးတော်ဝသတ္တသူဘတိတံမြတ်စွာဘုရားဟောတဲ့တရားကိုကြားနာလဲရတော့လည်းပဲစိတ်ထဲမှာကြည်နူးတာဖះရုပ်ရုပ်ပုံတော်ဖះရဲ့ရုပ်စင်တော်ဖူးရလို့စိတ်ကြည်နူးရတယ် တရားသံလေးကြားလိုက်ရလို့စိတ်ကြည်နူးရတယ်အဲ့လိုကြည်နူးတဲ့ပြင်နောက်ဖြစ်ဖြစ်တစ်ခုကပါတော့ဆိုရင်မြတ်စွာဘုရားတရားနာပရိသတ်တွေကြားထဲမှာတဲ့သူ့ရဲ့မိတွေးတော်တဲ့အဲ့တော့လည်းမိတွေးရှိတယ်ပေါ့နော်လူဆိုတော့ဒါကတော့လူဘဝဆိုပရိမုဒ္ဒရာမြတ်စွာဘုရားမှာလည်းမိတွေးရှိတယ်မာတုဆံဘိက္ခုနေအခေထပင်တံနရနာယက အဲ့ဒီမိတွေတော်တဲ့ဘိက္ခုနီမကိုရတ္တညူဝါအကြီးဆုံးဘိက္ခုနီမအဖြစ်ပထမဦးဆုံးဝါအကြီးဆုံးဘိက္ခုနီမအဖြစ်ရတ္တညူဣဒရက်လို့ခေါ်တယ်။နော်ရတ္တညူဣဒရက်ပွဲတူးနဲ့ချီကျူးတာကို သူကိုယ်တိုင်မြင်လဲရတယ်ပေါ့ပြီးရတော့ဘိက္ခုနိမကိုရတ္တညူညာပေါင်းများစွာကိုသိတဲ့ဘိက္ခုနိတွေထဲမှာအထူးချွန်ဆုံးပဲဆိုတဲ့ထီကုံနိဝိသေသချိမျက်နာကိုသူကိုယ်တိုင်မြင်လဲရတယ်ကြားလဲရတယ် လူဆိုတော့ကြားရလင်အားကြတာပေါ့နော်အားကြတယ်တူယူတယ်အဲ့ဒီမြင်ကွင်းကကျက်တည်ရှိဆုံးမြင်ကွင်းမို့ဓတဝမဟာဒါနံတတ္တဟံတတ္တတာတိနောအဲ့ဒီဘုံအမျိုးကိုသူအားကြတယ်အတူဖြစ်ချင်တယ်ဖြစ်ချင်လာတော့ရသော်ဘုရားစီခွင့်ပန်ပြီးတော့ခொနည်းတိတိ ဖះနဲ့တန်ခါတွေကိုဆွန့်ကတ်တယ်ဒါပါရမီ ကုသိုလ်စလုပ်တာပဲနော်ပါရမီကုသိုလ်လုပ်ပြီသတ္တံကတနရကတပစ္စယနိဘူနိစာတန်ဃာရီနဲ့တကွမြတ်စွာဘုရားကိုခொနည်းတိတိအလှကြီးပေးတယ်သင်္ကန်းစားတဲ့ပစ္စည်းပြိခရာတွေလည်းများစွာလှူတယ်ခொနည်းတိတိအလှပေးတယ် အလူပေးပြီးတဲ့အခါမှာရှည်သက်ချတယ်ပေါ့နော်နောက်ဆုံးနေ့ရေသက်ချပွဲမှာနိပိစ္ဆပါရမူလံမိတန်ဌာနာမဘိပတ္ထေသူမှတ်မိသေးတယ်တဲ့ရသော်ဘုရားရဲ့ခြေတော်ရင်းမှာဝတ်ဆန်းပြီးတော့အဲ့ဒီမိတွေတော်ကြီးတို့ရတ္တညုဧတရက်ရှားကျင်တဲ့နေရာ ရာဓုထာဏန္တရကိုသူကဆွတ်တောင်းခဲ့အဲ့ချိန်မှာဆွတ်ပန်လိုက်တာပေါ့လေအဲ့ဒီမိတွေတော်ကဲ့သို့နောက်ဖရာဘဝမှာနောက်ဖရာတွေရဲ့လက်ထက်မှာ သူကဖြစ်ပြရစေပါဖရာရဲ့မိတွေဖြစ်ပြီးတော့ဘေကုဏီတွေထဲမှာရတ္တညုဣတရရတဲ့ဘေကုဏီမှာဖြစ်ပြရစေလို့ဆုစတင်ပြီးပါရတာ ဒါလူတွေရဲ့ဆန္ဒဆိုတာမျိုးမျိုးပဲဒါတွေးရလို့အကြမတွေးရရင်အကြဘူးဒါသူကိုယ်တိုင်တွေးရလို့စိတ်ထဲကြည်နူးပြီးတော့အကြပြီးတော့စုပန်အဲ့ဒါလို့စုပန်လိုက်တဲ့အခါကျတော့စုပန်နေဆိုတာရသော်ဘုရားကိုပစ္စည်းတွေလူ ရေစက်ချလှူဒန်းပြီးတော့အခုကတော့ချပေးတာလိုက်ဆိုတဲ့ရေစက်ချပေါ့နော် သူတို့ခေတ်ကတော့အဲ့လိုမဟုတ်ဘူးဒီလူတန်းရတဲ့ကုသိုလ်ကောင်းမှုကြောင့်တပည့်တော်မှဘာဖြစ်ပြရစေဆိုတာသူကိုယ်တိုင်လျှောက်ထားတယ်သူ့ရဲ့ဆန္ဒကိုမြတ်စွာဘုရားလျှောက်တော့မြတ်စွာဘုရားတတောမဟာပရိသတေအဝေါစာဣတိတတမောမြတ်စွာဘုရားပြိဿရဲ့အလယ်မှာသူရဲ့ဆုတောင်းလိုက်တဲ့ စကားပြီးမှမြတ်စွာဘုရားကပါမိန်ကြားလဲဆိုရင်ယာတတံကအဘောစေတိတတ္တဟံလောကနာကအေးတန်ခါနဲ့တကွငါဖရာကိုခொနည်းတိတိဆန်းဆက်ကတဲ့ဒီအမျိုးသမီးရဲ့ဆုတောင်းကိုငါဖရာပြရိတ်ပေးမယ် မဟံဂိဋ္ဌိတာမိသူနာထမမပါတာတော်ငါပြောတာအလုံးနားဆိုင်ပြီးတော့ထောင်ညသူ့ကိုသူဆုတောင်းတဲ့ဟာနဲ့ပတ်သက်ပြီးတော့ဖြာထိတဆိုတာထုတ်ဆိုမိန်ကြတယ်အဲ့ဒါလွန်ခဲ့တဲ့ကဘာတသိန်းကနေပြောခဲ့တာကဘာတသိန်းကြာမှရတာနော်ချွတ်တင်ပြီးတော့ ဗျာဒိတဆိုတာထုတ်ဆိုတာထုတ်ဖော်ပြီးတော့ပြောတာအဲ့မဖြစ်သေးတဲ့အရာတစ်ခုကိုကြွတင်ပြီးတော့ခုခေတ်တော့နမိတ်ဖတ်တယ်လို့ပြောကြတာပေါ့နော်ကြွတင်ပြီးတော့ပြောလို့ရလားရတယ်ဘာကိုကြည့်ပြောတာတော့ဆိုပစ္စုပန်အခြေအနေကိုကြည့်ပြောတာ အခုခေတ်ကြီးလေဘယ်နေ့မှမုံတိုင်းဝင်မယ်ဆိုတာပြောတာပဲလေပြောလို့ရတယ်ဘယ်နေ့မှမုံတိုင်းတိုင်းလိမ့်မယ်ဘယ်နေ့မှမိုးရွာလိမ့်မယ်ဘယ်နေ့မှငရင်လှုပ်လိမ့်မယ်ဆိုတာကျုပ်ပြောလို့ရနေပြီကိုဘာကိုကြည့်ပြောတာတော့ဆိုပစ္စုပန်အခြေအနေတခုကိုကြည့်ပြောတာမဖြစ်သေးတာဘယ်တော့ဖြစ်မယ်ဆိုတာကျုပ်ပြောနိုင်တယ် အဲ့ဒါလိုပဲမြတ်စွာဘုရားကဉာဏ်တော်နဲ့နောင်ဖြစ်လာမဲ့အခြေအနေတစ်ခုကိုပစ္စုပန်လုပ်တဲ့ကုသိုလ်ကောင်းမှုကိုချိပြီးတော့နောင်ဖြစ်လာမယ်ပင်လယ်တွေကလေဖီအားနဲ့ရဝန်းကိုချိပြီးတော့မုန်တိုင်းဖြစ်မယ်ဆိုတာကိုပြောသလိုပဲအခုဒီအမျိုးသမီးရဲ့မဇာပတိဂေါရမီလောင်းအမျိုးသမီးကသူဆုတောင်းတာကိုချိပြီး သူ့ရဲ့စိတ်ဆန္ဒတွေသူ့ရဲ့လုံလဝိရိယတွေသူ့ရဲ့ကြိုးပမ်းအားထုတ်မှုတွေစိတ်ဓာတ်ခိုင်မာတာတွေသူ့ရဲ့အသိဉာဏ်ရှိပုံတွေကိုပစ္စုပန်အနေထားကိုကြည့်ပြီးတော့မြတ်စွာဘုရားအတိအကျထုတ်ဆိုပြီးတော့ပြောတာဒါဗျာဒိတ်ပေးတယ်လို့ခေါ်တာကြွတင်ပြီးတော့ပြောတာလို့ဆိုလို့တယ်နော်ကြွတင်ပြောတာပစ္စုပန်ကိုကြည့်ပြီးတော့ကြွတင်ပြောတာ တတသဟတိတောကပ်ပေအောက်ကာကကုလတမောခောရမောနာမခွတ်တေနတတ္ထလောကေဝေတတိရသော်ပြကြည့်လိုက်တယ်ဒီမျိုးသမီးရဆူတောင်းတယ်မိတွေးဖြစ်ပြီးတော့ရသော်ပြရဲ့မိတွေးတော့ဘဝနဲ့ရတ္တညုဣတရရခြင်းနဲ့ကြည့်လိုက်တဲ့အခါအေးဒီကဘာကနေပြီးတော့နောက် ကဘာတသိန်းရောက်တဲ့အခါနောက်ပြန်တွေ့ရင်လည်းကဘာတသိန်းပဲအဲဒီကနေဒီဗရကဘာကိုလမ်းကြည့်မယ်ဆိုရင်ကဘာတသိန်းပေါ့နော်ကဘာတသိန်းလွန်မြောက်တဲ့အခါမှာတဲ့ဥက္ကကမျိုးနွယ်ကနေပြီးတော့မွေးဖွားလာတဲ့အနွယ်အားဖြင့်ခောရမအမည်ရတဲ့ရသော်ဖရာ ဖရာတဆူကလောကမှာပွင့်နေပဲကြိုပြောထားတာเนาะ ပွင့်လိမ့်မယ်တတဓမ္မေတုတာယတာဩရတဓမ္မနေမိတာဂေါရမိနာမနာမေနဟိတတိတထုတာရိကတထုတဝိကဒီဆုတောင်းတဲ့အမျိုးသမီးဟာဓမ္မေတုတာယတာမြတ်စွာဘုရားရဲ့ဓမ္မအမွေကိုခံယူမဲ့ဩရတယနေ့သီးချာသမီးတော်ဖြစ်ပြီး ဓမ္မနိမိတကောဘဗုဒ္ဓဟောကြားတဲ့တရားကနေပြီးဖန်ဆင်းခြင်းခံရတဲ့နော်ဓမ္မနိမိတဆိုတာသူ့ဘဝဟာထူးခြားတဲ့တရားအသည့်တွေရလာလို့ဓမ္မနိမိတတရားကနေဖန်ဆင်းထားတဲ့ဂေါရမီနာမ နာမေနဟေတတိတထုတဝိကဂေါရမီဆိုတဲ့အမည်နဲ့ဂေါရမဗုဒ္ဓရဲ့ တပြီးမှဖြစ်လိမ့်မယ်တဲ့အဲ့ဒီဘဝမှာသူဆူတော်ပြေးလိမ့်မယ်လို့ပြောတာနော်တတ္တဗုဒ္ဓတ္တမာတု္ဆာစီဝိတပါရိကအယံဟောဒီဆူတောင်းတဲ့အမျိုးသမီးဟာတဲ့အဲ့ဒီဂေါရဝမြတ်စွာဘုရားရဲ့မိတွေးတော်ဖြစ်ပြီးမြတ်စွာဘုရားကိုဆောင်ရှောက်ခဲ့တဲ့ပုဂ္ဂိုလ် ဆောင်းလျှောက်ခဲ့တဲ့ကျွေးမွေးဆောင်းလျှောက်ခဲ့တဲ့မိတွေတော့ဖြစ်ပြီးရတ္တိညုနိသအခတံဘိက္ခုနိနံလဘိတတိတပိမသာဝိကဘိက္ခုနိတွေထဲမှာရတ္တိညုတွင်အထွတ်အမြတ်ဖြစ်တဲ့ဘိက္ခုနီမှာဖြစ်လိမ့်မယ်တဲ့ရတ္တိညုဆိုတာဘိက္ခုနီဘဝမှာဝါကြီးတာကိုပြောတာ ဝါကြည့်ရဆိုတာရတ္တိညူရဲ့အဓိပ္ပာယ်ကရတ္တိကညင့်ညူဆိုတာသိတာညကိုသိတယ်ညကိုသိတယ်ဆိုတာအိတ်နေဘယ်လိုလုပ်သိလောကလူတွေကညအခါမှာ အိတ်ပြီးတော့အချိန်ဖြုံးကြတယ်လေသူတော်ကောင်းတွေကအဲ့လိုမဟုတ်ဘူးညလုံးမဟုတ်တရားထုတ်ပြီးတော့နေကြတာအဲ့တော့ညကိုသိတယ် အဲတခိုးတွေလည်းတချို့ညာသိတယ်နော်မအိပ်ပဲနဲ့လူတွေအိပ်အောင်စောင့်ပြီးတော့နေတယ်တခိုးကလည်းညာသိတယ်အဲညာသိဖို့ညင်းတော့မတူဘူးတရားတကယ်ကို တရားဓမ္မကျင့်ကြံကြိုးကိုအထုတ်ပြီးတော့ညာပေါင်းများစွာသိတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ပြီးရင်တော့ဝါကြီးတဲ့ပုဂ္ဂိုလ်ညလို့ပြောလိုက်ပေမဲ့လို့ရှက်ရှေ့ကြသောရက်တွေကိုကုန်သိတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်နော်တကြည်ဝါကြီးကိုပေးတဲ့ဘွဲ့ဒီဘွဲ့ သက်ကြီးဆုံးပုဂ္ဂိုလ်ပေးတာဒီကောရဘုရလက်ထက်မှာရဟန်းတော်တွေမှာရှင်ရှင်ကုဏ္ဏညကရတ္တညုပွဲရတ္တညုဣတရရတယ်ဖိက္ခုနီတွေကမိရွတော်ကောင်းတွေကရတ္တညုဣတရရတပားပဲရှိတယ်ဝါအကြီးဆုံးပုဂ္ဂိုလ်ပေးတယ်ပွဲအဲ့တော့သူ့ရဲ့ဆူတောင်းအတိုင်းပဲသူဟာရတ္တညုဣတရရဖိက္ခုနီဖြစ်လိမ့်မယ်လို့ မြတ်စွာဘုရားဗျာဒိတ်စကားမြတ်ကြားလိုက်တယ်အဲ့ဒီလိုဗျာဒိတ်စကားမြတ်ကြားတာကို तू ကြားလိုက်ရတော့တန်တုတ်တော်နပမောဒိတ်တော်ရှာဝစီဝံတဒါစိနံပစ္စည်းဥပထိတ်တော်တတော်ကာလင်္ကတအယံမြတ်စွာဘုရားစီကဗျာဒိတ်စကားကြားလိုက်ရတဲ့အခါမှာသိဝန္တာတာပေါ့တကယ်ကို ဆုလက်ကြီးတစ်ခုရလိုက်သလိုလက်ပြင်ကပဲရတော့မလို့စိတ်ထဲမှာခံစားပြီးဝမ်းသာအားရဖြစ်တယ်ဝမ်းသာအားရဖြစ်လို့တစ်သက်လုံးအဲ့ဒီအဲ့ဒီခေတ်ကအဲ့ဒီအချိန်ကသူ့ရာသက်ပံမြတ်စွာဘုရားကို ပစ္စည်းလေးပါးနဲ့ပြုစုလုပ်ကျွေးတယ်အဲ့တော့ဘုရုဗုဒ္ဓရမြတ်စွာဘုရားကတသိန်းတန်းလား၈000တန်းလားအဲ့လိုပွင့်တယ်ဖေဟာတက်တော်ရှိတယ်ဖေဟာပေါ့နော် ဖះကတက်တော့ရှိရင်အဲ့ဒီခက်ကလူတွေကလည်းအသက်ရှိကြတယ်ခုခေတ်လို့အတိုးတွေမဟုတ်ဘူးအဲ့တော့အရှိတွေသက်ရှိတဲ့ခက်အဲ့တော့တစ်သလုံးကုသိုလ်ကောင်းမှုတွေလုပ်တယ်ဆိုတော့နေတော့မဟုတ်ဘဲနဲ့နှစ်ပေါင်းများစွာရသဗျာကိုပြုစုလို့ကြွေးခဲ့တယ်အဲ့ဒီပြုစုလို့ကြွေးတော့ဘလောက်ပဲအသက်ရှိရှိတရဝရရဲ့ထုံတန်းစင်လိုက်ရ စီဝိန်ထင်လင်းသက်ရှိခြင်းကတည်ခြင်းနောက်ဆုံးရှိချေသည်တကားတည်ခြင်းနဲ့ပဲဆုံးသက်ရမှာပဲနော်တည်ခြင်းနဲ့ပဲဆုံးသက်အဲ့ဒီဘဝကအသက်ဘလောက်ရှိရှိ နောက်ဆုံးကျတော့တတော်ကာလင်ကတာအယံအဟံနဲ့သူဟာအဲ့ဒီတော့ကနောက်ဆုံးအချိန်ကျတော့တည်ဆုံးခဲ့ရပါတယ်အဲ့ဒါပါရမီဘဝ ဒါဆောက်လိုက်တာပဲเนาะအဲ့တော့တစ်သက်လုံးဖျားမှုရှိတဲ့တန်ဃာတွေကိုပစ္စည်းတွေပါလှူပြုစုလို့ကြွေးပြီးသိဆုံးသွားတယ်အဲ့သိဆုံးသွားတဲ့နောက်မှာသူဘယ်ရောက်သွားတာတုံးဆိုတော့ပြောတာအဲ့တော့ဘုန်းကြီးတို့တွေကတော့သိသွားရင်ဘယ်ရောက်မှာဆိုတော့မသိကြဘူးပေါ့နော်ရောက်တော့ရောက်မှာပါတခုတော့ရောက်မှာ တန်တရားလဲတယ်ဆိုတာဟုတ်ဒီဘဝသေးရင်နောက်တစ်ဘဝတစ်ခုပြန်စတာပဲဘယ်သူမှဘဝမရပဲနဲ့တော့ပြတ်မသွားဘူးသို့တော့တချို့ဘာသာတွေကတော့နောက်ဘဝမရှိဘူးလို့ယုံကြည်ကြတာတွေလည်းရှိတယ်နောက်ဘဝမရှိဘူးမရှိဘူးဆိုတော့မသိမှမသိတာရှိမယ်ဆိုတာလည်းကိုမသိဘူးအဲတော်တော်များများကတော့နောက်ဘဝဆိုတာရှိကြတယ်ပေါ့ ဟိုတရုတ်မျိုးနွယ်တွေဆိုလို့ရှိရင်နောက်ဘဝစားဖို့ဆိုပြီးတော့ငွေကြေးတွေပြီးရှုပ်ပြီးတော့တော့ထည့်လိုက်သေးနောက်ဘဝအတွက်ဆိုပြီးတော့ကိုရည်ရွယ်ခြင်းနဲ့ကိုလုံးကြတာပဲလေအခုတော့အစ်စ်တော့မီမရှုပ်ပါဘူးအတုလုပ်ပြီးရှုပ်တာပေါ့အဲ့တော့အတုလုပ်ရှုပ်ရင်အတုတော့ရလိုက်မယ်ထင်ပါတယ်အစ်စ်တော့ရကြမှာရသူကရှုပ်ရတဲ့အတုရှုပ်တာဟုတ်ပမာတွေကတော့တည်တဲ့ကကရုဆိုပြီးတော့ပေးတယ် ခုခေတ်ကကရိုးကတမတ်တမတ်နဲ့ရောက်တဲ့ကရိုးမရှိတော့ဘူးဒါပေမဲ့ခုလေးတမတ်ပဲထည့်သလားတကြက်ထည့်သလားတော့မသိဘူးခေါင်းနဲ့ထည့်လိုက်ကြသေးတာပဲထုံတဆင်လာရလုံနေကြအဲ့ဒါတွေကတော့နောင်ဘဝအတွက်ဘာမှအကျိုးမဖြစ်ပါဘူးပိုက်ဆံတော့ဘယ်နှနေမှတော့သိမှာသူကရောက်သွားပြီဟိုဘဝဒီဘဝသုတိစိတ်ကြလိုက်တာနဲ့ဟိုဘဝဖြစ်သွားပြီသူကသွားနေရတာမှမဟုတ်တာ ဒီဘဝပြောက်သွားဟိုတနေရာမှာသွားပေါ်တာပဲအဲ့တော့လူဘဝရောက်မဲ့ဆိုရင်တော့မိခင်ဝါနဲ့ပေါ့ချက်တို့ငှက်တို့ဆိုလည်းပဲဥပဝနေရာအောင်မှာပေါ့အဲတိရစ္ဆာန်ဘဝတွေရောက်လို့ရှိရင်လည်းပဲတိရစ္ဆာန်တွေရဲ့အတိုင်းအတာလျောက်အချိန်တစ်ခုနေရမှာဘွားကနေဖြစ်တာတော့ပြိတ္တာတို့ငရဲတို့နတ်ပြည်တို့ဆိုရင်တော့ဒီဘဝမျက်စိနှလုံးမှိတ်လိုက်တဲ့ဟိုဘဝရဲ့ အိယာကနိုးလာတို့မျက်စိမိတ်လိုက်ဒီဘဝပျောက်သွားရင်မျက်စိတွေပြန်ဖွင့်လိုက်တော့ဟိုဘဝရောက်နေအဲ့လိုအဲ့လောက်ထိအောင်မြန်တာဘဝတစ်ခုဟာလူတွေရဲ့မွေးဖွားခြင်းက၄မျိုးရှိတယ်ဒီဘဝသိလိုက်တာနဲ့သိလိုက်တဲ့ကမျက်စိမိတ်လိုက်ရသလိုပဲမျက်စိပြန်ဖွင့်လိုက်တဲ့ကနတ်ဖြစ်မယ်ဆိုဖြစ်နေပြီပြိတ္တာဖြစ်မယ်ဆိုဖြစ်ပြီငရဲကြမယ်ဆိုတော့ကြာနေပြီ အဲ့ဒီကြမ်းမှဒီကနေပြီးတော့ကုသကောင်မှုလုပ်တာတော့နောက်ကျတယ်နောက်တော်တော်ကြာသွားသို့တော့အမြတ်တမ်းပေးဝေတဲ့အခါပြိတ္တဘုံရောက်နေရင်တော့သူကသာရုခေါ်နိုင်ရင်သာရုခေါ်ရင်အကျိုးရှိတယ်ပေါ့ဒီပြင်ဘုံရောက်လို့ကတော့အကျိုးမရှိပါဘူးပြိတ္တဘုံရောက်မှအကျိုးရှိတယ်ပြိတ္တဘုံရောက်ရင်လည်းသာရုခေါ်နိုင်မှသူရသာရုမခေါ်ရင်မရမသိရင်မရသိပြီးတော့သူက သဘောတူညီမှုရှိမှခုခေတ်လိုပြန်လက်မှတ်ထိုးမှ agreement လက်မှတ်ထိုးမှရသူကသဘောတူရတယ်သူသဘောတူပြီးသာတို့ခေါ်လိုက်ပြီးဆိုမှဒီကုသိုလ်ရဲ့အကျိုးသူရမှာနှုတ်ဆိုမရအဲ့ဒီချက်ချင်းမွေးဖွားတဲ့ဘဝမျိုးကတစ်ခုရှိတယ်ဥထဲမှာတရေတီးပြီးတော့မှမွေးတဲ့မွေးနိကာကတစ်ခုရှိတယ်အန္တဇာလို့ခေါ်တယ် လူတွေလိုမိခင်ဝမ်းထဲမှာနေတာကြတော့ဆလာပူဇလို့ခေါ်တယ်ဒါလည်းပဲအချိန်နေရှိတယ်လူဆိုရင်အဲကိုလာလဲဆလာဘွားပေါ့သုံးဖို့ခုနှစ်လရှစ်လအဲ့လိုအချိန်ကြာကြာနေမြတ်ဖွားနောက်တန်သေးရဇဆိုတာတော့အစွတ်တက်ကိုဆွဲမိပြီးတော့သေးသေးလေးဖြစ်ရအနေချီးသွားတာ ဒီလိုနီးနဲ့လည်းမွေးဖွားတယ်အပပါတိကဆိုတာဘွားကနေဖြစ်တာပေါ့နော်အဲ့တော့လူတွေတရားတွေမွေးဖွားတဲ့မွေးဖွားကုန်မွေးဖွားနီးယောနိဆိုတာ၄မျိုးရှိတယ်တဲ့အန္တဇဥရဲမှာဖြစ်ပြီးတော့မွေးတာတစ်ခုဆလာဘူးဇတားအိမ်မှာတရေတယ်ပြီးမွေးတာတစ်ခုတန်တေဒဆ အညိထဲမှာအစွတ်တက်ကိုဆွဲပြီးတော့သတိတီးတာတစ်ခုဩပပတိကဘွားကနဲ့ရုပ်တရက်တသလုံးအတိုင်းတာပုံစံမျိုးစိုက်ပြည့်တစ်ခါလည်းဖြစ်သွားတာတစ်မျိုးအဲ့ဒါကြတော့ဩပပတိကနတ်တွေပါတယ်ဆိုရင်တစ်ခါလည်းဖြစ်တယ်ဖြည်းဖြည်းကြီးရတာမဟုတ်ဘူးတန်သေးတစားကဖြည်းဖြည်းကြီးတယ်ဩပပတိကချက်ချင်းအရွယ်ဆိုင်အပြည့်ဖြစ်တယ် အဲ့တော့မွေးဖွားနေမွေးဖွား၄မျိုးတည်းကတစ်ခုတော့မွေးမှာပဲပေါ့အဲ့တော့ तू ကတာဝရိန္ဒာမှာသွားပြီးတော့မွေးတာကြတော့ဘွားကနေမွေးတာဒီမှာတည်သွားလိုက်တာနဲ့ဟိုမှာနတ်သားဖြစ်သွားပြီတခါတခါကျတော့မြန်လွန်အကြည့်တော့တည်သွားတာမသိလိုက်ဘူးမွေးတာလည်းမသိလိုက်တာမျိုးဖြစ်တတ်သေးတယ်ရသော်ဗျာလက်ထက်ကယဟန်တပါး တရားထုတ်တာတရားထိုင်နေအမြဲတမ်းကြိုးစားစားတရားထိုင်ထိုင်ရနေလေဖြတ်သွားသလားမသိဘူးသူချက်ချင်းတရားထိုင်ရင်ပြန်လွန်တော်မူသွားတာမြန်မြန်မြန်မြန်ပြန်လွန်တော်မူသွားလို့နေမှာအဲ့လိုတရားကျင့်ရင်ပြန်လွန်တော်မူသွားပြီးတော့ဒီဟာလက်သိသိလက်သိရောတာဝရိန္ဒနတ်ပြည်သွားပြီးတော့အဲ့တစ်ပင်အောင်မှာ တရားထိုင်ရကြည်သွားဖြစ်နေဒီတုန်းကတော့ဘုံကြီးဟိုကြတော့နတ်ဖြစ်နေပြီပေါ့အဲ့တော့သူ့ဘဝနတ်ဖြစ်လာတဲ့အခါကျတော့သူ့ကိုယ်သူနတ်ဖြစ်မှမသိဘူးခုနကသစ်ပင်အောက်မှာတရားထိုင်နေတာအဲ့ဒီဟာပဲမှတ်နေတာမြန်လွန်အားကြည့်တော့လေသူ့ကိုယ်သူလည်းမကြည့်မိဘူးပေါ့သူသိသွားတာလည်းမသိလိုက်ဘူးနတ်ဖြစ်တာလည်းမသိလိုက်ဘူးရုပ်တည်းသို့တော့ သူအဲ့ဒီလိုထိုင်းနေတဲ့အချိန်မှာနတ်သမီးတွေကဆူညံဆူညံနဲ့ဒိုဘိမှန်ရှင်တော့ရောက်ပြီလို့ဆိုပြီးသူ့နားကိုလာတဲ့အခါကျတော့အော်သူ့စိတ်ထဲမှာထင်တယ်เจ้าကိုတကားတကမတွေလာကြတယ်ပေါ့เจ้าလာကြတယ်ဧည့်သည်တွေလာတယ်လို့စိတ်ကထင်တယ်ထင်တော့နတ်တွေမှာပါတဲ့အဝတ်ကလေးကိုဆွဲပြီးတော့ဘုန်းကြီးသင်္ကန်းယုံသင်္ကန်းခြုံတယ်လို့လေးခြုံပြီးတော့ရက်ရက်လွှာချပြီးထိုင်းနေတယ် ထိုင်းနေတော့တသမီးရမြင်တဲ့ကဒီကိုတော့ဘုန်းကြီးဒီဒီနတ်သားဘုန်းကြီးဘွားလာတာနေပါဆိုပြီးတော့လက်ပြေမှာလည်းဘယ်ကမှန်ရတယ်တော့မသိဘူးမှန်ထောင်ပြအဲ့ဒီကြတော့မှ तू ဟာနဝနတ်စာနဲ့ဘုန်းကြီးမဟုတ်ဘူးနတ်ဖြစ်မှန်သိတာနော်အဲ့ဒီဇလံလေးလည်းရှိတယ်မြန်လောကြည့်လို့ပေါ့တရေဖြစ်တာလည်းကြားဘူးတယ် အဲ့ဒါတော့စာရဲတော့မပါဘူးအရက်ပြောတဲ့စကားဘုန်းကြီးတစ်ပါးပြန်တော်မူသွားတဲ့အခါကျတော့ဆောင်းကြောင်ကြီးတဲ့တရေဖြစ်တာတရေဆိုတော့အမွှေးမင်းတွေကလည်းထူတယ်နော်တကူလုံးအမွှေးမင်းတွေမြောက်ကြီးလို့နေမှာပေါ့အမွှေးမင်းတွေကထူအဲသူကသူတရေဖြစ်မှမသိဘူးဒါပေမဲ့လို့ ခေါင်မိုးပေါ်ကထုတ်ပေါ်မှာဟိုဘက်ကူးလိုက်ဒီဘက်ကူးလိုက်ကူးကျင်စိတ်လေးရှိရင်လွှားကနေရောက်သွားတယ်လွှားကနေရောက်သွားသူ့သူတရားဖြစ်မှမသိဘူးဘုံကြီးပဲထင်တယ်နောက်ကြတော့အရင်တော့မဖြစ်ဘူးတာတွေဖြစ်လိုက်တော့သူ့ကိုယ်သူငုံကြည့်လိုက်တဲ့အခါအမွှေးတွေနဲ့ဆိုဟာငါမဟုတ်တော့ပါလားတရေဘဝရောက်သွားပြီအဲ့လိုလည်းရှိတယ်လို့ကြားဘူးတယ်ဒါကတော့တဆင်ကြပေါ့နော်ခုနကအဲ့တော့စာထဲမှာပါတယ်ပေါ့ ဒါလဲအဲ့ဒီနတ်သားကဟိုရင်ချက်ချင်းမဲ့သူကငါတရားထုတ်တာဒီနတ်ပြည်ရောက်ချင်လို့မဟုတ်ဘူးဘယ်နဲ့ကြောင့်ပြိတ္တာဘုံရောက်နေပါလိမ့်မလဲဆိုချက်ချင်းဆင်းလာပြီးတော့ရသော်ဘုရားစီလာလျှောက်တာအရှင်ဘုရားဒီပြိတ္တာဘုံကလွတ်တဲ့နီးလေးဒီပြီးတော့ဟောသမှာဘုရားဆိုရသော်ဘုရားကြည့်လိုက်တယ်အင်းနတ်ဘုံတော်သူကပြိတ္တာတယ် ပြိတ္တမားတွေနဲ့တွေ့နေရတယ်အဲ့ဒါပြိတ္တဘုံတို့ဆိုပြီးတော့ပြောတယ်ဒီနတ်သားကဘယ်သူလဲလို့ကြည့်လိုက်တော့ယဟန်ဖြစ်နေတယ်အဲ့ဒီမှာမြတ်စွာဘုရားတရားဟောပေးလိုက်တော့သူကအကျွတ်တရားရသွားတယ်သောတာပန်ဖြစ်သွားတယ်လို့ဆိုတယ်အဲ့တော့သိချင်းတရားလွန်မြန်တဲ့အခါကျတော့တချို့ကသေပုံသေနည်းကမြန်တယ်လေဒုက္ခမခံရဘဲနဲ့သေသွားတာရှိတယ်ဒုက္ခခံပြီးတော့သေရတဲ့လူရှိတယ် မွေးတာကြတော့ပိုးလင်းမြန်နေပေါ့ဘွားကနေမွေးလိုက်တာအဲ့တော့အခုဒီမျိုးသမီးကြီးကလည်းရာသက်ပံမြတ်စွာဘုရားမှုရှိတဲ့တန်ဃာတွေကိုပစ္စည်းလေးပါးနဲ့ပြုစုလုပ်ကျွေးပြီးသေလိုက်တဲ့သေသွားတဲ့အခါမှာတာဝရိန်သေသူဒေဝေသူတဗ္ဗကမ္မသမိဋ္ဌိသူနိဗ္ဗတာတတဟင်္ဂေဟိအင်းကြီးအဖိပဝေအဟံအဲ့တုန်းကအလုံးနဲ့တာလွန်ပြီး တာဝရိန္ဒနတ်တွေရဲ့အသိအတိုင်းဝိုင်းမှာလိုလေသေးမရှိပြည့်စုံတဲ့အချက်ဆယ်ချက်တဲ့အလုံးကိုတာလွန်တဲ့နတ်မိဖုရားသွားဖြစ်တယ်ရိုးရိုးနတ်သမီးမဟုတ်ပဲနဲ့ကြာမင်းကြီးရဲ့မိဖုရားသွားဖြစ်တယ်အဲ့တော့နတ်ပြည်ကဘသူကမွေးလို့ဘသူကမင်္ဂလာဆောင်ပေးလို့ကြာမင်းရဲ့မိဖုရားဖြစ်ရတာတော့နတ်ပြည်မှာထုံးစံရှိတယ် တရားမင်းရဲ့ရင်ခွင်ထဲမှာဖြစ်လို့ရှိရင်တရားမင်းရဲ့သားတရားမင်းရဲ့သမီးတရားမင်းအိယာခြေရင်းမှာဖြစ်ရင်တရားမင်းရဲ့ဇနီးတရားကြော်ဖြစ်တယ်အဲ့တော့ဖြစ်တဲ့နေရာလေးကိုကြည့်ပြီးတော့အဲ့လိုသတ်မှတ်ထားသူတို့အဲ့လိုမဟုတ်ဘဲနဲ့တရားမင်းရဲ့ပုံမိတ်မှာအတွင်းမှာ တနေရာမှာဖြစ်တယ်ဥယျာဉ်ထဲမှာဖြစ်တယ်ဆိုရင်အဲ့ဒါသူ့ရဲ့အချမ်းရလူတွေလိုမွေဖွားနေတာတော့မဟုတ်ဘူး ဖြစ်တဲ့နေရာကိုကြည့်ပြီးတော့ဒါကသကြမင်းရဲ့သမီးဒါကသကြမင်းရဲ့ဇနီးဒါကသကြမင်းရဲ့အချမ်းရံနေဒါကသကြမင်းရဲ့သားဒီလိုသတ်မှတ်တာသူတို့ရှင်ဝင်နေဖြစ်ရင် သားသမီးအဲ့လိုဆိုတယ်အဲ့တော့သူလည်းသကြမင်းကြီးရဲ့အဲ့ရဘေးမှာဇနီးအနေနဲ့သွားပြီးတော့ဖြစ်တယ်အဲ့တော့ तू ကသူများရဲ့အချက်ဆယ်ချက်သားလွန်နေတယ် ပါရိတာလွန်တော့ဆိုရင်ရူပတတ္တိဟိကန္တိဟိရတေဟိဖုတနိဟိစာအာယုနာပိစာဝနေနဒုခိနယတတပိစာရှုပ်စင်းလှပခြင်းအတန်ကောင်းခြင်းအနံ့ဝေကြိုင်ခြင်းအရသာရှိခြင်းအထီးတွေ့ကောင်းခြင်းဆိုရက်အသူရရှိခံစားရတဲ့ ဒီအလှပအဆင်းအာယုန်နေသူကြားရတဲ့အတန်နေသူနမ်းရှူရတဲ့အနတ်နေသူလျှာထဲမှာဖြစ်ရတဲ့အရာဓာတွေခန္ဓာကိုယ်အထိတွေ့တယ်အဲ့ဒီအစင်းတန်အနရတာအထိတွေ့ဆိုတဲ့ငါးခုကလည်းပဲတကယ်အကောင်းကြီးပဲလူတွေကြတော့ပဲအကောင်းကြီးဟုတ်မလဲမျက်စိကမကောင်းတာလည်းမြင်ရတယ်ကောင်းတာလည်းမြင်အဲ့သူကြအကောင်းကြီးပဲမြင်ရနော်စိတ်ပြည့်စရာမမြင်ဘူး လမ်းစရာကြောက်စရာမမြင်ရဘူးခြေနဲ့စရာနှစ်သက်စရာတွေကြီးပဲမြင်တယ်အတန်လည်းตายရတဲ့အတန်တွေပဲသူကြားရတယ်ကြားသမျှအတန်ဟာသူကသူ့ကိုပျော်ရွှင်စေတဲ့အတန်တွေကြီးပဲအနန္ကလည်းပဲအကုန်ကြိုက်ရတာလည်းအကောင်းထီတွေ့တွေကလည်းအကောင်းအဲဒါကြောင့်မို့သူကြုံကြုံတွေ့ရတဲ့သူမျက်စိရဲ့မြင်ကွင်းနားရဲ့ကြားလာတဲ့အသံနှာခေါင်းကရတဲ့အနံ့ တရားထဲမှာပေါ်လာတဲ့အရာသာခန္ဓာကိုယ်အထိတွေ့အလုံးဟာအရာသာရှိရှိစိတ်ချမ်းသာတဲ့ဟာတွေကြီးပဲဖြစ်တယ်တဲ့ဒါက၅ချက်နောက်တစ်ခုကအာယုဝနဒုက္ခယတအထိပတိယလို့ခေါ်အသက်အပြင်းနဲ့သူများတဲ့ရှင်းတယ်ရှေ့တယ်အဆင်းရတဲ့သူများတဲ့ပိုလှတယ်ဟောတခြားနတ်တွေတဲ့ပိုလှတယ် ဒုက္ခချမ်းသာလည်းသူများတဲ့ပို့ချမ်းသာတယ်အချမ်းရလည်းသူများတဲ့ပို့များတယ်အဆိုးရမှုကလည်းသူများတဲ့ပို့ပြီးတော့တကောအာနာပါဝါရှိတယ်ပေါ့အဲ့ဒီ၁၀ချက်ရူပတ္တရကဏရတ္တဖုဒ္ဓဘ၅ချက်ရယ်အာယုဏဒုက္ခ ယတအာဓိပတိယ၅ချက်အဲ့ဒီ၁၀ချက်နဲ့တခြားနတ်တွေတဲ့တာလွန်နဲ့တရားမကြီးရဲ့နတ်မိဖုရားသွားဖြစ်တယ်တဲ့အဟောသိအရိန္ဓမတ္တမဟေတိဒိဋ္ဌာတဟိန်အဲ့တုန်းကတရားမကြီးရဲ့ချစ်မြတ်နိုးခြင်းခံရတဲ့မိဖုရားကြီးသွားဖြစ်ပါတယ်တဲ့။နော်ဖះပြုစုတဲ့ဒုတိယဘဝရောက်သွားပြီပါရမီဘဝမှာ အဲ့တော့ပါရမီဘွားမှာနတ်ပြည်ရောက်သွားတာတော့ပါရမီဖြည့်ဖို့မဟုတ်ဘူးတက်တဲ့အပန်းဖြည့်တဲ့ဘွားမျိုးဖြစ်သွားတယ်နတ်ပြည်ဆိုတာတကယ်ချမ်းသာတဲ့နေရာကိုလူပြည်တို့ကုသိုလ်ကောင်းမှုလုပ်ဖို့ခွင့်လန်းသိမရှိဘူးနတ်ပြည်တကယ်ကို holiday သွားပြီးတော့စိန်ခံတဲ့လူတွေလို့ပေါ့အဲ့ဒီမှာနတ်ပြည်ရောက်တဲ့ဆိုတာအပန်းသွားဖြည့်တဲ့သဘောပဲအဲ့မှာသွားဖြစ်တယ် အဲ့ဒီကနေပြီးတော့တန်တာရီတန်တရံတီဟံကမ္မဝါယုသမေရိတာတဲ့လူတွေကဘဝတစ်ခုကနေဘဝဘဝတစ်ခုသွားနေတာဆိုတာကံလေးသဲဆောင်ရာကံရဲ့လေပြင်းသဲဆောင်ရာ လေညှင်းသဲဆောင်ရာတည့်ရကလေးတွေဘာတွေကလေတိုက်တဲ့စီတွင်းရတာပဲလေပင်လေဟိုတွေမှာဆိုလည်းပဲ မြစ်ထဲပင်လယ်ထဲဆိုလို့ရှိရင်လည်းရွက်ရွက်ထူထားလို့ရှိရင်အဲ့ဒါလေတိုက်တဲ့စီရွက်လေးနဲ့လွင့်ရတာပဲရောက်သွားတာပဲအဲ့တော့လေတိုက်ရလွင့်တာတိရွက်တွေဘာတွေလေတိုက်ရလွင့်တယ်လို့ပဲကံအကျိုးပေးရကံလေတိုက်ရတန်တရားထဲမှာသူကဘဝမျိုးစုံရောက်ခဲ့တယ်လို့ပြောတာဘဝမျိုးစုံရောက်တယ်အဲ့ဒီကံလေတိုက်လို့ရောက်သွားတဲ့ဘဝမှာဘယ်ရောက်သွားတော့ဆို ကာတိတရိညောဝိတယေကာတိမဟာရာဇာကာတိဘယင်ရဲ့နိုင်ငံတော်မှာတဲ့အစာရင်ထာသခမကေအလုသမားတွေကျွန်းနေနေတဲ့ရွာရောက်သွားတယ်နော်ဘဝဆိုတာလောကရန်ရဲ့ကြည်စည်မှုကိုခံရတယ်ခုနကတော့ပထမတော့ကပါရမီဘဝစာတော့ကဗြဟ္မုဒ္ဒရမြတ်စွာဘုရားလက်ထက်မှာတထေးဖြစ်တယ်တထေးသမီးဖြစ်တယ် ဒါပရိသတ်နတ်ပြည်ရောက်တဲ့အခါကျတော့တရားမင်းရဲ့မိဖုရားဖြစ်တယ်ခုအဲ့ဒီကနေပြီးတော့ကံပုံတိုင်းရဲ့ကံလေးရဲ့ကံလေးပြေရဲ့သက်ဆောင်ရာတန်တရားထဲမှာလဲရင်ကနေဘယ်ရောက်သွားတော့ဆိုကာတိပင်ရဲ့နိုင်ငံမှာကာတိနိုင်ငံမှာကျွံရွာမှာသွားပြီးတော့မွေးတယ်အလောသမားတွေနေတဲ့ရွာပေါ့ခြေခေတ်ကတော့ အလုတ်ရန်လှုပ်ရှားရတယ်သူများလုပ်တွေလုပ်ပေးရတယ်ဆိုတဲ့ရွာမျိုးကိုဌာသခါမလို့ခေါ်တယ်သူကအဲ့ဒီရွာရောက်တာခြေတွေကျွန်းနေနေတဲ့ရွာရောက်တာအဲ့ဒီရွာရောက်တဲ့ဆိုကြတဲ့ကျွံမျိုးသွားဖြစ်တယ်ဆိုတာပေါ့အဲ့ဒီမှာပင်စဒါသတတလူနာနိဝတန္တိတဟိန္ဒရာအဲ့တော့အဲ့ဒီရွာမှာကျွံမိသားစု900ရှိတယ် အလုပ်လုပ်ပြီးတော့စားကြရတဲ့ကျွန်မိသားစုက900ရှိတယ်တဲ့သဗ္ဗေတံတထယောစိတောတတ္တစာယအဟောတယအဟောတဟံအဲ့ဒီကျွန်နေထဲမှာကျွန်ထဲမှာလည်းခေါင်းဆောင်ရှိတယ်လူကြီးပေါ့အဲ့ဒီကျွန်ထဲမှာခေါင်းဆောင်လူကြီးရဲ့သူကစနီးဖြစ်သွားအဲ့တော့ကျွန်ဖြစ်ရပေမဲ့သူကခေါင်းဆောင်တော့ဖြစ်သေးတာပါနော် ခေါင်းဆောင်တော့ဖြစ်တယ်အဲ့ဒီခေါင်းဆောင်အိမ်ခေါင်းဆောင်ကျွန်ကြီးရဲ့စနီးသွားဖြစ်တယ်တဲ့အဲ့ဒီလိုကျွန့်ဘဝမှာနေတဲ့အချိန်မှာဒါလည်းပါရမီဖြည့်ခွင့်ရလိုက်တာ ပါရမီဘဝမှာတယံဘုနောပင်စတတာခမံပိဏယပါဝိတုံအဲ့ဒီချိန်မှာဖះမပွင့်တဲ့အချိန်ဆိုတော့ ဟိမန္တာတောင်ဘက်ကကြွလာတဲ့ပိစိကဗုဒ္ဓ900ကအဲ့ဒီရွာကိုဆုံးကဝင်လာကြတယ်တဲ့ဆုံးကဝင်လာတဲ့အခါတေဒိဋ္ဌဝါနအဟံတုဋ္ဌာတဟတဗာဟိအဋ္ဌိအဲ့တော့သူကအကြီးကဲဆိုတော့သူတို့ယောက်သားယောက်ျားတွေအလုတ်ထွက်ပြီးတော့လုံနေရတဲ့အချိန်မှာသူတို့ကအိမ်မှုလုပ်ကြတဲ့ထဲမှာသူကအကြီးဆုံးဆိုတော့ သူမြင်တဲ့အခါအဲ့ဒီအမျိုးသမီးတွေရောအကုန်လုံးသူကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့မျိုးသမီးတွေကိုစီယုံလိုက်တယ်ပိစိကဘုရားငါရဆွမ်းကဝင်လာတဲ့အခါသူကစီယုံတယ်ပူကာဟုတ်တော်ဝတ်တပ္ပယောကျွန်မျိုးသမီး900အိမ်ပေါင်း900မိသားစု900အဲ့ဒီ900ကိုစီယုံပြီးတဲ့အခါအလုံးပေါင်းပြီးတော့ စတုမာတိဥပတ္တဟုံလေးလပလုံးပိစိကဗုဒ္ဓတွေကိုဆွမ်းကွမ်းတာဝန်ယူခိုင်းတယ်900ဆိုတော့တပားကိုတိုင်ကြတာဝန်ပေးတာပေါ့အဲ့လိုပဲနေဒီငါပဲပိစိကဗုဒ္ဓတွေငါပဲပိစိကဗုဒ္ဓဆိုပိစိကဗုဒ္ဓတွေကိုတိုင်တပားတိုင်တပားတာဝန်ယူခိုင်းတာ အဲ့တော့ပိစိကဗုဒ္ဓလည်း900အိမ်ကလည်း900ဆိုအတိတ်တစ်ပါးဆိုသိအပမ်းမကြည့်ကြဘူးပေါ့အဲ့ဒါလို့လေးလာတိတိပိစိကဗုဒ္ဓတွေကိုဆွမ်းကွမ်းလို့ကြွေးကြတယ်တဲ့တိစီဝရဏိဓတ္တဝနာတန်တရိမသတ္တမိကာပိစိကဗုဒ္ဓတွေဝါလာကျွတ်တဲ့အခါကျတော့နောက်ဆုံးမှာသင်္ကန်း၃တယ်တိစီဝရိတိစီဝရဆိုသင်္ကန်း၃တယ် တော့ပိစိကဗုဒ္ဓတွေသင်္ကန်းသုံးတယ်ဆိုတာအတွင်းကဝတ်တဲ့သင်္ပိုင်ကတထဲအပေါ်ကယုံတဲ့ဧကတိကတထဲနောက်ချမ်းတဲ့အခါမှာယုံလို့ရတဲ့နှစ်ထပ်သင်္ကန်းကတထဲဆိုသုံးတယ်အဲ့ဒီသုံးတယ်ကို तू ကစီးယုံပြီးတော့ပိစိကဗုဒ္ဓတပါးလင်သင်္ကန်းသုံးတယ်သုံးတယ်လှူကြတယ်သူလှူတယ်အဲ့လိုလှူတယ်ကုသိုလ်ကောင်းမှုနဲ့ သူတို့အိမ်တော်ဘက်တွေနဲ့အတူတန်တရားလဲခဲ့ကြတယ်အိမ်တော်ဘက်အိမ်တော်ဘက်အမျိုးသားတွေနဲ့အတူတန်တရားလဲတယ်အဲ့တော့ဘယ်ရောက်တယ်ဆိုတာတော့သူအကုန်မပြောတော့ဘူးအရေးကြီးတာတော့ပဲပြောတော့တာပေါ့နော်တတောစုတာတပ္ပပိတာတာဝရိဏကတာမယံအဲ့ဒါလို့ပိစကဗုဒ္ဓတွေကို စွမ်းသင်္ကန်းလှူဒန်းကြတဲ့ကျွမောကနေသိတဲ့အခါကျတော့အားလုံးဟာတာဝရိန္ဒနတ်ပြည်ရောက်သွားကြပြန်ကုသိုလ်ရဲ့အရှိန်ခါကြောင့်เนาะအဲ့တော့တန်တရားဆိုတာပြောလို့မရဘူးနှိမ့်တုံမြင့်တုံပဲနှိမ့်တုံမြင့်တုံဘယ်သူမှအာမခံမရှိဘူးအဲ့ဒါကြောင့်မလို့နှိမ့်တုံမြင့်တုံသဘောကိုပြောပြတာပြမဖြစ်တော့တုံဝင်ဝင် ဝက်စခြင်းမှာတရှုပ်ရှုပ်ဆိုတာအဲ့ဒီစကားတွေကတန်တရားမှာမတည်မြဲတဲ့အကြောင်းကိုဖော်ပြတာပြမပြေမှာတော့ကတော့နှခင်းကြီးနဲ့တဝင်းဝင်းပေါ့တကိုးရှင်ဝါတွေကြီးဝက်ဖြစ်တဲ့အခါကျတော့ဝက်စခြင်းမှာတရှုပ်ရှုပ်စားနေတဲ့ဝက်ကြီးဖြစ်ပြန်တော်သေးတော့ဝက်စခြင်းစားလို့တော်သေးတယ်မစင်တွင်းစားရင်တော့ဒုက္ခအဲ့တော့ဒီလိုပဲ သူတို့ဟာတန်တရားကိုလဲကြရတယ်အဲ့ဒီကျွံဘဝကနေသေးတော့တာဝရိန္ဒနဲ့ပြည်ရောက်သွားကြပြန်ရောအဲ့ဒီလိုနဲ့တန်တရားဟာဆိုလိုတာဒီနေရာမှာမြုပ်လိုက်တဲ့သဘောပေါ့တန်တရားဟာနှိမ့်တုံမြင့်တုံတထေးဖြစ်လိုက်ဆင်းရဲသားဖြစ်လိုက်ကောင်းတဲ့ဘုံရောက်လိုက် ဆိုးတဲ့ဘုံရောက်လိုက်နဲ့အဲ့ဒီလိုဘဝတန်တရား ကျင်လည်ပြီးတဲ့အခါမှာတဲ့ပစ္စည်းမေစဘဝေဒာနိဇာတာထေဝတဟေပုရိအခုနောက်ဆုံးဘုရားအခုနောက်ဆုံးဘုရားကြတော့ဒေဝဒဟမြို့မှာလူလာဖြစ်တယ်ပြီးခောရမီမဟာပဇာတိခောရမီအနေနဲ့လာဖြစ်တယ်ဒေဝဒဟမြို့သူထေဝဒဟမြို့မှာမွေဖွားတယ် တေဝဒဟမြို့မှာမင်းသမီးပေါ့ဘယင်းရဲ့သမီးလာဖြစ်တယ်အဲ့တော့အမေဖေတွေကဘယ်သူတော်ဆိုပိတာအင်စနသက်ကောမေမာတာမေသူလက္ခဏာမာတာမမသူလက္ခဏာသူရဲ့ခမည်းတော်ကြီးကအင်စနမင်းလို့ခေါ်တယ်အင်စနသက္ကဝိမင်းဒါကြောင့်မြတ်စွာဘုရားကိုတစ်ခါပြည့် အကြောင်းရေးတဲ့ကဘိုးတော်အင်စနာဆိုတာတခါတည်းရေးလေးရှိတယ်နော်ရသော်ဘုရားရဲ့အဖို့တော်လို့အင်စနာမင်းမေတော်ကသူ့လက္ခဏာတဲ့အင်စနာမင်းနဲ့သူ့လက္ခဏာထေဝီသူတို့ကနေပြီးတော့မွေးဖွားလိုက်တာမာယာဒေဝီနဲ့မဟာပဇာပတိဆိုပြီးတော့သမီးတော်နှစ်ယောက်မွေးဖွားတယ် သားတော်ကတော့သုဗ္ဗဗုဒ္ဓဆိုတာတယောက်မွေးသေးတယ်ဒေဝတတ်တို့ရဲ့ရသောရရရဲ့အဖေပေါ့ရသောရရရဲ့အဖေသုဗ္ဗဗုဒ္ဓလည်းပဲသူနဲ့မောင်နှမအရင်နော်သုဗ္ဗဗုဒ္ဓကနေမေးမွေးတာအဲ့တော့တတော်ကပိလဝုထုတ်သမိန်သုတ်တော်ဒနာခရံကတာအရွယ်ရောက်တဲ့အခါကျတော့ကပိလဝုထုမြို့ကသုတ်တော်ဒနာ မင်းကြီးနဲ့အိမ်တော်ကြပါတယ်တဲ့ဒါပြောတာသုတ္တရဏမင်းအိမ်ရောက်သွားတယ်ဆိုမွေးတော့ကဒေဝတဟအိမ်တော်ကြတာကကပိလဝုကသုတ္တရဏအိမ်ဟောဒီလိုဆိုလို့ရပေါ့နော်သူတို့ညီမနှစ်ယောက်စလုံးဟာသုတ္တရဏပြည့်ညီနဲ့မင်းသားပေါ့လေအဲ့တော့သုတ္တရဏမင်းသားနဲ့အိမ်တော်ပြုတ်ကြညီမနှစ်ယောက်စလုံး သေတာတကြကုလေသာတာတကြနံကရမာကမုံအဟံဝိသိဋ္ဌသဗ္ဗတံစိနတပါရိကအဟုံသူเจ้าသူပြောပြတာအဲသူကိုယ်တိုင်ကတော့တောတော်ရဏနဲ့တောတော်ရဏမင်းနဲ့အိမ်တော်ကြတယ်ကျန်တဲ့ဘေကုဏီမ900သူတို့လည်းပဲတကြလူမျိုးမိသားစုအိမ်တွေမှာအသီးသီးမွေးဖွားကြတယ်မွေးဖွားပြီးတော့ အရွယ်ရောက်တဲ့အခါတက်ကြမင်းသားတွေနဲ့အိမ်အောင်ကြကြတယ်အလုံးကအိမ်အောင်ရှင်နေကြီးပဲနော်အိမ်အောင်ရှင်နေအဟံဝိသိဋ္ဌသဗ္ဗတံစိနတပါရိကဟုတ်အဲ့ဒီမှာသူကထူးထူးချွန်ချွန်မြတ်စွာဘုရားကိုကျွေးမွေးဆောက်ရှောက်ခဲ့တဲ့မိတွေတော့ဘွာရောက်တယ်ပေါ့မမဗုဒ္ဓောပိဋိခမ္မဗုဒ္ဓောအာတိဝိနယကော ပစ္စဟံပပိစိတ်တဝါနတတိဟိပင်စသဟပင်စဤအေငါသားတော်ကတောထွက်ပြီးတော့လောကကြီးကိုဥဆောင်တဲ့ဗုဒ္ဓဖြစ်သွားတယ်နောက်ကြတော့ငါလည်းပဲဘေကုဏီမဟိုတန်ခွေမင်းသမီး900နဲ့အတူတကွမြတ်စွာဘုရားနောက်ကလိုက်ပြီးတော့ဘေကုဏီဝုတ်ခဲ့တယ်တဲ့တာကိယနိဟိတိရဟိတဟတန္တိဒုက္ခံဖုတေ ရေတရာပုပ္ပဇာတိယအာမကံအာတုတာမိနောအဲတာယဝေမင်းသမီး900နဲ့အတူနိဗ္ဗာန်ချမ်းသာကိုရောက်ရှိခဲ့ကြတယ်ရေတရာပုပ္ပဇာတိယအာမကံအဟုအာတိနောငါတို့ရဲ့အိမ်အောင်ဘက်တွေအိမ်အောင်ဘက်ကလည်းမင်းသား900ပြပြ900အဲ့လိုရှိတာ သူတို့ကမဟာသမယတုတ်မှာကျွတ်တန်းဝင်သွားတဲ့ယဟန်900ဟာဒီဘေကုဏီမ900ရဲ့အိမ်နောက်ဘက်တွေပဲနော်ဘေကုဏီမ900ရဲ့အိမ်နောက်ဘက်တွေအမျိုးသားတွေကအရင် သင်္ကန်းဝတ်သွားတယ်ဝတ်သွားတဲ့အခါကျတော့အမျိုးသမီးတွေကဒီအမျိုးသမီး900ကသူတို့အမျိုးသားတွေသင်္ကန်းဝတ်သွားလို့သူတို့လည်းပဲဘေကုဏီမဝတ်ကြတယ်လို့သူတို့မှတ်ဒါအရဗီဒီရောဂေါ်မီနဲ့900အတူထွက်သွားကြတဲ့ဟာ သဟပုညတကတ္တရောမဟာသမယကာရကဖုသိန္တုရဟတံတေသူကတိနာနုကပိမြတ်စွာဘုရားရဲ့သွန်သင်ဆုံးမမှုတနာဆောင်ရှောက်မှုကြောင့်သူတို့နဲ့ကုသိုလ်ပြုပဲ့သူတို့ရဲ့အိမ်အောင်ပဲ့မင်းသားတွေဟာတဲ့မဟာသမယမြတ်သောအခါမဟာသမယသုတ်တံကိုဟောတဲ့အချိန်မှာတဲ့ဖုသိန္တုရဟတံတေသူတို့လည်းအလုံးယဟနာဖြစ်သွားကြပါလေဒီလိုဆိုလိုတယ်ပေါ့ အလုံးအယန္နာဖြစ်သွားကြဒီနေ့ခါရဘုံပေါင်း122ကိုရှင်းလင်းဟောကြားတာပြီးသွားပြီတရားချက်ခင်သူတော်စင်ပြိဿပေါင်းတို့မဟာဗဇာဝတိဂေါရမီထေရီမဤမဟာဗဇာဝတိဂေါရမီထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့ရမြတ် အကြောင်းကိုဒီမှာနေမဲ့ဆုံးသက်ပြီးနောက်ရကြတော့မှဆက်ပြီးတော့နာကြရမှာဖြစ်တယ်ဘဝတန်တရားဆိုတာနှိမ့်တုံမြင့်တုံကံလီပင့်ရလွင့်ပြန်ရတဲ့သိရွက်ဒီပမာရောက်ချင်တဲ့နေရာ ရောက်ပြီးတော့တန်တရားထဲမှာကျင်လည်ရတယ်ဆိုတာကိုတန်ဝေကယူပြီးတော့ဒီဘဝမှာကိုယ့်ကိုယ်အကောင်းဆုံးဖြစ်အောင် ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာ